ခန်းကြီးကိုအငယ်1မှ9ထာဝရဘုရားကလည်းတင်းဒီဖာရောဘီထံသို့ဝင်၍ငါ၏လူတို့သည်ငါအားဝတ်ပြုမိအကြောင်းသူတို့ကိုလွှတ်လော့မလွတ်ဘူးဟုညင်း၍စီးတားသေးလျင်ထာဝရဘုရား၏လက်တော်သည်လေပြင်း၌ရှိသော တရိษံမြင်းမြဲကလအုပ်သူနွားတို့အပေါ်၌ရောက်၍အလွန်ပြင်းစွာသောယောဂါဆွဲလိမ့်မည် ထာဝရဘုရားသည်ဣသရေလလူတို့၏တိရစ္ဆာန်နှင့်အဲဂုတ်ထုလူတို့၏တိရစ္ဆာန်ကိုခြားနာစေသဖြင့်ဣသရေလအမျိုးသားပိုင်သောတိရစ္ဆာန်တကောင်မျှမတေရ။နက်ဖြန်နေ့အဲဂုတ်ထုပြည်၌ထိုအမှုကိုထာဝရဘုရားပြုတော်မူမည်ဟု မှန်သောအချိန်ကိုချင်းချက်တော်မူပြီဟု ဟေဘဲလူတို့၏ဘုရားသခင်ထာဝရဘုရားမိန်တော်မူသည့်အကြောင်းကို ပြောလို့ဟု မောရှေအားမိန်တော်မူ၏ နက်ဖြန်နေ့၌ထိုမှုကိုပြုတော်မူသည်ဖြင့်အေဂုတုလူတို့၏တရိษံအမျိုးမျိုးတည်ကြ၏ဤဒေလသူတို့၏တရိษံတကုံမျှမတည်ဖာရောဘီန်သည်လူကိုဆေလွတ်၍ဤဒေလအမျိုးသားတို့၏တရိษံတကုံမျှမတည်ကြောင်းကိုသိရ၏သို့တော်လည်းနှလုံးခိုင်မာပြန်၍ဤဒေလလူတို့ကိုမလွတ်ဘဲနေလေ၏အငယ်ရှိမှဆနှစ် ထာဝရဘုရားကလည်းမိဘိုတဲကပြာကိုလက်နှင့်ယူ၍မောရှေသည်ဖာရောဘုရင်ရှိ၌မိုးကောင်းကင်သို့ပြစ်လွှင့်စေထိုပြာသည်အေဂုရုပြည်တလျှောက်လုံး၌နှံ့ပြားသောအမှုန့်ဖြစ်၍ပြည်တလျှောက်လုံးတွင် လူနှင့်တရိษံတို့၌အခဲအကျိတ်ပြည့်သော အနာဆိုးဖြစ်လိမ့်မည်ဟုမောရှေနှင့်အာယုန်တို့အားမိန့်တော်မူသည့်အတိုင်းသူတို့သည်မိဘိုတဲကပြာကိုယူ၍ ဖာရောဘုရင်ရှေ့မှရက်လျက်မောရှေသည်မိုးကောင်းကင်သို့ ပြစ်လွှင့်သည်ဖြင့်ထိုပြာသည်လူနှင့်တရိษံတို့၌အခဲအကျိတ်ပြည့်သော အနာဆိုးဖြစ်လေ၏ဝိဇာဆရာတို့သည်အနာဆိုးကြောင့်မောရှေရှေ့၌မရက်မနေနိုင်ထိုအနာဆိုးသည်ဝိဇာဆရာတို့၌၎င်းအေဂုတုလူအပေါင်းတို့၌၎င်းဆွဲသည်ထာဝရဘုရားသည် ဖာရောဘုရင်၏နှလုံးကို ခိုင်မာစေတော်မူသည်ဖြစ်၍မောရှေအားမိန်တော်မူသည့်အတိုင်းသူတို့စကားကို နားမထောင်ဘဲနေလေ၏အငယ်73မှ21တပန်သာရဖျားကနာနဲ့စိုးစိုးထ၍ဖာရောဘုရင်ရှေ့မှရက်လျက်ဟေဘဲလူတို့၏ဖျားသခင်သာရဖျားကငါ၏လူတို့သည်ငါအားဝတ်ပြုမိအကြောင်းတွားရသော အခွင့်ကိုပေးလော့ သို့မဟုတ်ယခုကာလအခါတင်းဤနှလုံး၌၎င်းတင်းဤကြုံများလူများ၌၎င်းငါဤဘေးဒဏ်အလုံးစုံတို့ကိုတင့်ရောက်စေမည်မြေကြီးတလျှောက်လုံး၌ငါကဲ့သို့သောသူမရှိကြောင်းကိုတင်းသည်သိရလိမ့်မည်ငါလက်ကိုငါဆန့်၍တင်းနှင့်တင်းဤလူတို့ကို ကာလနာဖြင့်ဒဏ်ခတ်မည်တင့်ကိုလည်းမြေကြီးပေါ်ကတုတ်တင်ပယ်ရှင်းမည်အကယ်စင်စစ် ငါတကူကိုတင်၌ငါပြခြင်းခံ၎င်းငါနာမကိုမြေကြီးတွင်လုံးတွင်ကြော်စိုးစေခြင်းခံ၎င်းတင့်ကိုငါချီးမြှောက်ခဲ့ပြီတင်ဒီငါ၏လူတို့ကိုမလွတ်ဘဲသူတို့ကိုစော်ကားသေးသလိုကြီးရှုလောအေဂုတ်ထုပြည်တီဒီကာလမှဆ၍ယခုတိုင်အောင်မရွာဘူးသောအလွန်ကြီးစွာသောမိုးသည်ရွာခြင်းကိုနက်ဖြန်နှင့်ဤအချိန်၌ငါဖြစ်စေမည် ထိုကြောင့်ယခုစေလွတ်၍လေပြင်း၌ရှိသောတိရစ္ဆာန်များနှင့်ရှိလေသမျှတို့ကိုသိမ့်ယူလော့အိမ်တို့မဆောင်လျင်လေပြင်း၌တွေ့သမျှသောလူနှင့်တိရစ္ဆာန်တို့အပေါ်မှာ မိုးတိကြ၍သူတို့သည်တေကြလိမ့်မည်အကြောင်းကိုပြောလော့ဟု မောရှေအားမိန့်တော်မူ၏ဒါဝရဖျား၏နှုတ်ပတ်တော်ကို ကြောက်ရွံ့သောဖာရောဘုရင်၏ကျွန်တို့သည်မိမိကျွန်နှင့်မိမိတိရစ္ဆာန်တို့ကိုအိမ်တို့ပြေးစေကြ၏ ထာဝရဘုရား၏နှုတ်ပတ်တော်ကို ပမာဏမပြုသော သူတို့သည်မိမိကျွန်မိမိတိရစ္ဆာန်တို့ကိုလေပြင်း၌ထားကြ၏အငယ်၂၂မှ26ထာဝရဘုရားကလည်းအေဂုရုပြည်တလျှောက်လုံး၌လူတို့အပေါ်မှ၎င်းတိရစ္ဆာန်တို့အပေါ်မှ၎င်းလေပြင်း၌ရှိလေသမျှသောအပင်များအပေါ်မှ၎င်းမိုးသည်ရွာစေခြင်းဟာ သင်၏လက်ကိုမိုးကောင်းကင်သို့ဆွမ်းလို့ဟု မောရှေအားမိန်တော်မူ၏မောရှေသည် မိမိလှံတံကိုမိုးကောင်းကင်သို့ဆန့်၍သာဝရဘုရားသည်မိုးကြိုးနှင့်မိုးသည်ကိုလွတ်တော်မူ၏မိသည်လည်းမြေပေါ်မှပြေးလေ၏ထိုသောသာဝရဘုရားသည်အေဂုတုပြည်၌မိုးသည်ရွာစေတော်မူသည်ဖြင့်အေဂုတုပြည်တည်တောင်သည်ကာလမှဆက်၍ တခါမျှမဖြစ်ဘူးသောမိုးသည်မိနှင့်ရော၍အလွန်ပြင်းထန်စွာသောမိုးသည်ဖြစ်လေ၏အေဂရုပြည်တလျှောက်လုံး၌လေပြင်းမှရှိသမျှသော လူနှင့်တရိษံများမြက်ပင်များတစ်ပင်များတို့ကိုမိုးသည်ထိလေ၏တို့ရတွင်ဣဒရေလအမျိုးသားနေရာဂောရှင်ပြည်၌မိုးသည်မကြမရွာအငယ်29မှ35 ထိုအခါဖာရောဘုရင်သည်လူကိုစေလွှတ်၍မောရှေနှင့်အာရုန်ကိုခေါ်ပြီးလျှင်၊ဤအမှု၌ငါပြစ်မှားပြီ။ထာဝရဘုရားသည်ဖြောင့်မတ်တော်မူ၏။ငါနှင့်ငါ၏လူတို့သည် အပြစ်များပါ၏။တန်ပါပြီ။အားကြီးသောမိုဃ်းကြိုးနှင့်မိုဃ်းသီးစဲမည်အကြောင်းထာဝရဘုရားကို တောင်းပန်ပါ၏။သင်တို့ကိုငါမဆီးမတားအလျင်အမြန်လွှတ်မည်ဟုဆိုလေ၏ မောရှိကလည်းမြို့တဲကကျွန်ုပ်ထွက်သွားသောအခါသာဝရဘုရားရှိတော်၌ကျွန်ုပ်လက်ဝါးတို့ကို ဖြန့်ပါမည်သာဝရဘုရားသည် မြေကြီးကို အစိုးရတော်မူကြောင်းကို ကိုတော်သိစေခြင်းဟာမိုးချိုးဆဲလိမ့်မည်မိုးသည်လည်းမကြမရွာရ သို့တော်လည်းကိုတော်နှင့် ကိုရောဤကျွန်တို့သည်သာရရှင်ဘုရားသခင်ကို မကြောက်သေးကြောင်းကိုအကျွန်ုပ်သိပါသည်ဟုလျှောက်ဆို၏ပိုက်ဆံပင် မူယောပင်ကိုမိုးသီးထိမူယောပင်သည်အတီးနှံနှင့်ပြည့်စုံပြီးပိုက်ဆံပင်လည်းအတီးမှဲ့ပြီးဂျုံစပါကောက်စပါပင်ကိုကမထိ ထိုအပင်တို့သည်မပေါက်ကြသည် မောရှိသည်ဖာရောပြင်ထံမှထွက်၍မြို့ပြင်သို့တွားပြီးလင်ဒါဝရဖျားရှေ့တော်၌လက်ဝါးတို့ကိုဖြန့်သည်ဖြင့်မိုးချိုးနှင့်မိုးတီးဆဲလေ၏မြေပေါ်၌လည်းမိုးမြွာ ထိုသို့မိုးမရွာ၍မိုးသည်နှင့်မိုးချိုးဆဲသည်ကို ဖာရောဘုရင်မြင်လျင်တဖန်ပြစ်မှား၍ကျွန်များနှင့်တကွနှလုံးခိုင်မာလျက်နေ၏ထိုသို့ ဖာရောဘုရင်သည်နှလုံးခိုင်မာသည်ဖြစ်၍မောရှေ၌သာရဖျားမိန်တော်မူသည့်အတိုင်းဣဒေလအမျိုးသားတို့ကိုမလွတ်ဘဲနေပြန်တည်း